သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်အရောလာဝိကျော်9ရက်2021ခုနှစ်ထိစမလ29ရက်နေ့တွင်အွန်လိုင်းမှဟောကြားအပ်သောတရားဒေသနာတော်ထေရီမာတို့၏ပါရမီဘဝနှင့် နောက်ဆုံးနေ့ရက်ပြန်အပိုင်းသုံးပါပဇာတိကောရမီအဆက်အာနန္ဒောသတထသေခောတောကတောစိနဝတ်ဝစ်လောတထတုနိကရွန်တောသောကရုဏာပရိတိဝတိ မိတွေတော့ဂေါရမီကပြိနိဗ္ဗာန်ဆံတော်မူမဲ့အကြောင်းပြောကြားလိုက်တဲ့အခါမှာသောတပန်မြတ်တေခပုဂ္ဂိုလ်မြတ်သာရှိသေးတဲ့ရှေအနန္ဒမထေရစိတ်ထဲမှာပူဆွေးတော့ကရောက်ရှိပြီးတော့သွားတယ် အဲ့တော့မိတွေတော့ပေါ်တယ်သူကတာယာစဉ်ရှိတာမဟုတ်ဘူးနှစ်ထပ်ကွမ်းပူဆွေးမယ်လို့ပူဆွေးတဲ့အနေထားပြရောက်တယ်သောကတော်စိနာဝစ္စလောမိတွေတော့ကြီးပြိနိဗ္ဗာန်ဆံတော့မယ်ဆိုတော့ရသော်ပြအတွက်ပါသူကဆွေးစိတ်တွေဝင်တယ်ရသော်ပြပေါ်မှာ ညီကိုတန်ရုပ်စင်နဲ့အလွန်ခင်မင်းနဲ့ရှန္ဒနာတတိပြကမိရွေတော်ကြီးအတွက်ပူဆွေးတော့ကရောက်ရုံများမကမြတ်စွာဘုရားကိုပါထည့်ဆင်းလာပြီးနှစ်ထပ်ကွမ်းပူဆွေးကအေးကြီးငယ်ကြားလောက်ပြီးတော့ကိုကြွေးတယ်တဲ့ ငိုတယ်ပရိဒီဝဆိုတဲ့စကားလုံးကနှုတ်ကနေထွက်ပြီးတော့ပြောဆိုတာပြောဆိုပြီးတော့ငိုကြတာပေါ့နော်ငိုဖို့ငိုနည်းတွေလည်းမျိုးမျိုးရှိတယ်ပေါ့အဲဒီမှာပြောဆိုငိုယူဆိုတဲ့နေရာမှာဘာတွေပြောလို့ဆိုဟာတန်တိန်ဂေါရမီယတိဟာဆိုတာ စိတ်ပင်ပန်းတဲ့အခါမှာသုံးတဲ့စကလုံးလို့သူတို့ဆိုတယ်ပင်ပန်းနွမ်းနေတဲ့တောကရောက်တဲ့အခါမှာပြောတဲ့စကားဟာဒုက္ခပါပဲပေါ့ဂေါရမီကပြီးတော့ဂေါရမီကြီးကပြိဋိဘဆန်တော့မယ်နုနာပုဒ္ဓောပိနေဘူးတေကိစ္စတိနာစီရေနေဝ အခိရိဝနေရိတနောအဲ့တော့မိရိတော်ဟောပြီးပြိဋိဘဆန်တော့မယ်လို့သိလို့ဒုက္ခပဲမိရိတော်ကြီးကပြိဋိဘဆန်တော့မယ်ဆိုပြီးတော့မြတ်စွာဘုရားအတွက်ပါသွားဆုံးရိတ်တာသူကနုနဗုဒ္ဓောပိနေဗုတေမြတ်စွာဘုရား ဟာလည်းပဲမကြခင်ပဲ ပြိဋိဘံဆန္ဒမဲ့ထင်နေအခိရိဝနေရိန္ဒနောမိစာကုံသွားတဲ့မိထောက်ဟာငြိမ့်သွားတာပဲအဲ့တော့မြတ်စွာဘုရားလည်းပဲမိရိတော်ကြီးပြိဋိဘံဆန္ဒသွားရင်တော့သိမကြတော့ဘူးသူလည်းပဲပြိဋိဘံပြုတော်မယ်နဲ့တူတယ်ဆိုအဲ့တော့မိရိတော်လည်းမြတ်စွာဘုရားနဲ့ အခုမိရိတော်ဂေါရမီကအသက်ဘယ်လောက်ရှိလဲလို့ဆိုဒီမှာပါလာတော့အသက်120အသက်120ရှိပြီဆိုတော့မြတ်စွာဘုရားတဲ့အဲဆုံး48နှစ်50နှစ်ဒီကြီးမယ်ပေါ့နော်မေရမယဖွားတဲ့အချိန်နဲ့ချင့်ချိန်ကြည့်မယ်ဆိုလို့ရှိရင်တော့ဒါခံမှန်းရတာ မြတ်စွာဘုရားတဲ့48နဲ့50ဒီနီကြီးတယ်လို့ဆိုပါတော့အဲ့တော့မြတ်စွာဘုရားလည်းတက်တော့60ကျော်80လောက်ဖြစ်နေပြီအဲ့ချက်သူဆိုလို့60ကျော်80လောက်အဲ့တော့အရွယ်အပြည့်ပြောမယ်ဆိုလို့ရှိရင်တော့တတိယအရွယ်တဲ့ရောက်နေပြီဆိုတော့မြတ်စွာဘုရားအတွက်လည်းပူကောင်းပူလိမ့်မယ်သူ အဲ့တော့ရှန္ဒနာကိုဖွာဘက်တော်လို့ပြောကြပေမဲ့လို့စာပေတွေမှာတဏှီတဲ့ဖွာဘက်တော်လို့ပြောတာမဟုတ်ဘူးတချို့ကမျက်စောပြရဲငယ်တယ်လို့ဆိုရကြံလည်းရှိတယ်မှတ်တမ်းထဲမှာရှိတယ်ဖွာဘက်တော်စရင်ထဲမှာအာဘောကာယဆန်ရွှေကံဆိုပြီးတော့အတုချုပ်လုပ်ထားတဲ့တယ်ပဲအာကိုရှေအနတ္တကိုယူလေးရှိကြတယ်သို့တော့တချို့ကျမ်းက အာဆိုတာအာရောဟနိယဟတ္ထိစီရောဆင်လို့ယူတာလည်းရှိတယ်အဲ့တော့ရှင်တနာကမြတ်စွာဘုရားရဲ့အဲ့ရဲဆိုတာပို့ပြီးတော့သဘာဝကျတယ်မြတ်စွာဘုရားရဲ့ငယ်ရဲဆိုတာပို့ပြီးတော့သဘာဝကျရွယ်သူဆိုလို့ရှိရင်အဖိုးကြီးတယောက်ကအဖိုးကြီးတယောက်ကိုပြုစုဖို့ဆိုတာခက်တယ်လေ အဲ့တော့အတန်ငယ်ငယ်နဲ့ပြုစုတယ်ဆိုတော့ပိုသဘာဝကြတယ်ပေါ့အဲ့တော့ဒီမှာရှင်နနာဟာဟာတန်တိန်ဂောမိယတိဒုက္ခပဲပဇာပတိဂောမိယနိဗ္ဗာန်ငြိမ့်တတ်သူသွားတော့မယ်လို့ပြောတယ် နုနဗုဒ္ဓောပိနေဗုတေခိစတိနာစီရိနေဝမြတ်စွာဘုရားလည်းသိကြတော့မှမဟုတ်တော့ဘူးအသက်80ကျော်လို့ပြောတဲ့သဘောပဲ60ကျော်ပါသိကြတော့မှမဟုတ်ဘူးမြတ်စွာဘုရားလည်းပြိဋိဘံဆက်လိမ့်မယ်ဆိုတော့ဘုရားအတွက်ပါသူကပူဆွေးသွားတယ် အဲ့ဒီလိုစိတ်တော့ကရောက်ပြီးငိုကြွေးပြီးတဲ့အခါမှာငိုကြွေးရင်းနဲ့ငိုကြွေးနေတဲ့အခါမှာရှန္နနာငိုလို့မိရီတော့ကောရမီကစိတ်သက်သာရအောင်ဖြောင်းမြပြောဆိုတဲ့စကားဧဝံဝိလပမာနန္တံအာနန္ဒံအာဟကောရမီ ငိုကြွေးနေတဲ့ရှင်အနန္ဒာကိုသီရိတော်ဂေါရမီကဖြောင်းပြတယ်သူသုံးထားတဲ့စကလုံးတွေကရှင်အနန္ဒာကိုသုတ္တသာကရခံပိရဗုဒ္ဓောပဋ္ဌာနတပ္ပရာနာယုတ်တံသောစိတုပုဒ္ဒဟာသကာလေဥပဋ္ဌိတေ ရှင်နန္ဒဟုသုံးလိုက်တဲ့စကားကသုတတာကရာခပ်ပေရာတဲ့ရှင်နန္ဒဟာတကယ်ကိုသူ့ရဲ့ဘုသူတကပိဋကသုံးပုံကိုနှုတ်ငုံဆောင်တဲ့ပုဂ္ဂိုလ်ဖြစ်သူသုတတာကရာသုတပင်လေကြီးလို့ဒီလိုဆိုလို့ရပေါ့ ဘောဓုတတွေအများရှိလို့သုတသာကရနည်းနည်းလာတဲ့ပင်လေပြင်းကြီးတို့ဘောဓုတတွေများပြားရုပ်များမကဘုဒ္ဓောပဋ္ဌာနာတပ္ပရာမြတ်စွာဘုရားအပေါ်မှာမြတ်စွာဘုရားအပေါ်မှာအလေးနဲ့ထပြီးတော့ပြုစုတဲ့ပုဂ္ဂိုလ်အနေနဲ့လည်းထင်ရှားတယ် ဘောဓုတလည်းပဲဘောဓုတပင်လယ်ကြီးဖြစ်ုံမရမကရသဗျာကိုပြုစုမှုအပေါ်မှာအလေးထားတဲ့ပုဂ္ဂိုလ်လည်းဖြစ်တယ်အဲ့ဒီအသုံးနှုန်းလေးတွေနဲ့ပြောလိုက်တာသုဒ္ဓပင်လယ်ကြီးဖြစ်တဲ့ရသဗျာအပေါ်မှာတလေးတစားပြုစုလုံကျွေးတဲ့ငါသားတော်အနန္တာတဲ့ နာယုတ်တံသောစီတုံပုဒ္ဒအခုလို့တောကဖြစ်ဖို့မသိမှာဘူးတဲ့ဘာဖြစ်လို့လို့ဆိုတော့ဟာတကာလေဥပဋ္ဌိတေပြိဋိဘံဆံသွားရင်ဒုက္ခတွေအများကြီးတက်တာပါလားခန္ဓာဒုက္ခကြီးကိုမြင်နေတဲ့ပုဂ္ဂိုလ်တွေကဒီခန္ဓာကြီးခြုံငိမ့်သွားတာပို့ပြီးတော့အဆင်ပြေတယ် ခန္ဓာရှိနေခန္ဓာဒုက္ခခံနေရဝွတ်ကျွတ်တယ်ပေါ့ခုခိတ်လို့ပြောပါစို့ဝွတ်ကျွတ်တော့မယ်ဆိုဝွတ်ကျွတ်တယ်လို့ဆိုတော့ခြေနှက်စရာဖြစ်တဲ့အချိန်ပေါ့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တယောက်ဒုက္ခကုန်သွားလို့ရှိရင်ဒါဝွတ်ကျွတ်တယ်ခေါ်တာဒုက္ခဝေဒနာခံစားနေရတဲ့ပုဂ္ဂိုလ်တယောက်ဟာဒုက္ခပြောင်းကျိန်းသွားရင်ဝမ်းသာရမယ့်အချိန်ဖြစ်သွားတယ် အဲ့ဒါလိုပဲဝမ်းသာရမယ့်အချိန်မှာဆိုရင်တော့ကရောက်တာမတော်ပါဘူးတဲ့ဆိုရင်တော့ကမရောက်ပါနဲ့တရားမေတရဏံဗုဒ္ဓခြေသားအာနန္ဒာသင်ဟာငါရဲ့ကိုးကွယ်ရာ ဖြစ်ခဲ့ပါတယ်အာထာယဆုံး အမျိုးတွေထဲမှာအာနန္ဒာပုဂ္ဂိုလ်တွေထဲမှာမိရွေးတော်ဂေါရဝိကြီးဖို့အာထာယဆုံးပုဂ္ဂိုလ်ဘာလို့လဲဆိုတော့သူ့ရဲ့ဆန္ဒကိုပြည့်အောင်လုပ်ပေးတာရှာနန္ဒာပဲလေသူကိုယ်တိုင်ဖះကိုဘေကုဏီဝဖို့အချင်းချင်းလျှောက်ထားတောင်းမှမိမ့်မဲ့ညစ်ပယ်ခြင်းခံရတယ်ရှာနန္ဒာရဲ့ကြိုးစားကြိုးစားမှုကြောင့်ဘေကုဏီဖြစ်ကိုရတော့ ဒါအရှင်အာနန္ဒဟာအာကိုရဆုံးပုဂ္ဂိုလ်ဖြစ်တယ်သူသားတော်နန္ဒတော်ဒီလောက်အာမကိုရဘူးအာနန္ဒကအာကိုရဆုံးဖြစ်တယ်နိဗ္ဗာန်တဥပါကတဒီကုဒီမှာဝခွင့်ရလို့သူ့ဖို့မှလည်းနိဗ္ဗာန်တကားကြီးပွင့်ပွင့်လာခဲ့တာဖြစ်တယ်ဆိုပြီးတော့ခြေစူးစကားကိုဆက်ပြောတယ် တရားတတသမိစိတ်ထောပပိစ္ဆာအနုစာလိနောသာရောအနနာတဲ့သင်ရဲ့ကျိုးပန်းတိုက်တုံးမှုကြောင့်မြတ်စွာဘုရားငါတို့ကိုယဟန်ဖြစ်ကိုခွင့်ပြုခဲ့တာဖြစ်ပါတယ်တဲ့မာဗုဒ္ဓဝိမနောဟောဟိသဖလောတိပရိသမော ငါသားအနန္တတဲ့စိတ်ဆင်းရဲမှု မရှိပါနဲ့တဲ့တဖလောတေပြိတ်သမောမင်းရဲ့တင်းရဲ့ကြိုးပမ်းအထောက်မှုဟာအလုံးကိုအကျိုးရှိပါတယ်လို့ပြောတာနော်။မာဗုဒ္ဓဝိမနောဟောတိဝန္တာဆရာကြီးတဲ့သူ့ကြောင့်မို့လို့ဘေကုဏီဖြစ်ရတယ်ဘေကုဏီဖြစ်လို့တရားကျင့်ပြီးတော့အခုနိဗ္ဗာန်ဝင်နိုင်တယ် အဲ့တော့အနန္ဒာအကိုရဆုံးပဲသူရဲ့တိုက်တွန်းချက်အကြောင်းမြတ်စွာဘုရားခွင့်ပြုပေးတာဖြစ်တယ်အဲ့တော့ဒီအတွက်တွေးပြီးတော့ဝမ်းသာပါဆက်ရှင်းမှုမဖြစ်ပါနဲ့တဲ့ရဲ့ကြိုးပမ်းအထုံးမှုတွေဟာတကယ်ကိုအကျိုးရှိပါတယ်လို့ဒီလိုပြောပြီးတော့သူတွေးရတဲ့နိဗ္ဗာန်ဟာ လွယ်တဲ့နိဗ္ဗာန်မဟုတ်ဘူးဒီလိုနိဗ္ဗာန်ဆိုတာနိဗ္ဗာန်မြင်ဖို့ဆိုတာလွယ်တာမဟုတ်ဘူးဆိုတာကိုယန္နာဒိဋ္ဌံပုရနေဟိဒိဋ္ဌိကစရိယေဟိပိတံပရံသူကုမာရိဟိတတ္တဝတ္တာဟိဝေထိတံဒီစကားလေးကဘာပြောတာတော့ဆိုဘာသာကြားမှာရှိကြတဲ့ဆရာဆရာကြီးတွေဟာတဲ့ သက်ရွယ်ကြီးပြီးတော့ရှေးကြကြတဲ့ဆရာဆရာကြီးတွေတောင်ဒီနိဗ္ဗာန်ဆိုတာကို တွေ့မသွားဘူးတဲ့အဲ့ဒီနိဗ္ဗာန်ကိုရသော်ဘုရားရဲ့ခြေဆူးကြောင့်ခုနှစ်နှစ်အရွယ်ကလေးငယ်အမျိုးသမီးငယ်တွေတောင်မှပဲနိဗ္ဗာန်ကိုသိရှိ တွေ့မြင်ခွင့်ရသွားကြတယ် အော်ဒီနိဗ္ဗာန်ကို ရှားနေကြတာဘယ်သူမှမတွေ့ဘူးနော်ယန္နာဒိဋ္ဌံပုရဏိဟိဒိဋ္ဌိကာစရိယဟိအိုးရှေ့ကြလာတယ်ဆရာဆရာကြီးတွေဆရာကြီးတွေတောင်မှပဲဒီနိဗ္ဗာန်ကို မြင်မသွားကြဘူးတဲ့ဟုတ်တယ်မြတ်စွာဘုရားတပိခံပြီးတော့သမထจิตတွေကိုကျင့်ကြံကြုတ်ကိုအထုတ်ခဲ့တဲ့ ဆရာကြီးဖြစ်တဲ့အလာရကာလမတို့ဥရကရမဗုဒ္ဓတို့ဆိုတာရသော်ဘုရားအလောင်းဘဝတုန်းကနှီးခံပြီးတော့တရားထုတ်ခဲ့ဘူးလေအဲ့ဒီဆရာကြီးတွေတောင်မှပဲဒီနိဗ္ဗာန်ဆိုသိမသွားဘူးရှာတော့သူတို့လည်းရှာတာပဲသူတို့လည်းရှာသူတို့ဘယ်အဆင့်လောက်ပဲရသွားတော့ဆိုရုပ်နာနှမျိုးတွေကနေပြီးတော့ နန္တရားယုတ်နံယုတ်တရားပဲခြုံငိမ့်သွားတယ်အဆင့်လောက်ပဲသူတို့ရသွားနံလေးကကြံနေနော်ယုတ်နံနှစ်ခုရှိတဲ့တည်းမဲ့ရှုပ်ပိုင်းဆိုင်ရာတော့သူတို့ငိမ့်သွားအောင် လုပ်နိုင်သွားတယ်သူတို့စနစ်နဲ့သို့တော့နန္တရားကြံနေရုပ်ရောနာရောခြုံငိမ့်မှနိဗ္ဗာန်ဆိုဖြစ်မှာအဲ့တော့ရုပ်ခြုံငိမ့်တဲ့အရုပဘုံကိုတော့သူတို့တွေးရှိသွားပြီးတော့ တန်တရားလက်ကြံနဲ့တန်တရားထဲမှာရှိနေကြတော့မယ်အခုထာဝရအငိမ့်တက်ဆိုတဲ့နိဗ္ဗာန်ကိုတွေ့မတော်ကြဘူးတဲ့အဲ့ဒါကိုမိတွေတော့ရပြောတာယန္နိယန္နာဒိဋ္ဌံပုရနေဟိဒိဋ္ဌိကာစရိယေဟိပိတကယ်ရှိအောင်ဘာသာကြားဆရာဆရာဆရာကြီးတွေတောင်းမှပဲတဲ့နိဗ္ဗာန်ဆိုတာတွေ့မတော်ဘူးအဲ့ဒီနိဗ္ဗာန်ကို တက်ရွယ်နုနဲ့ခုနှစ်နှစ်အရွယ်ကလေးမလေးတွေကတောင်မှပဲဒီနိဗ္ဗာန်ကိုသိသွားကြပြီဝိသခါရောဆိုခုနှစ်နှစ်အရွယ်နိဗ္ဗာန်တွေ့တာသောတပန်ဖြစ်သွားတာအဲ့လိုလာဓုတက်ရွယ်နုနေတဲ့ပုဂ္ဂိုလ်တွေတောင်မှပဲနိဗ္ဗာန်ဆိုတာရှာတွေ့ဒါဘယ်လိုလမ်းညွှန်မှု ကောင်းလို့တွေ့တာလေရသော်ဘုရားရဲ့လမ်းကြောင်းကစစ်မှန်တော့ရသော်ဘုရားပြလိုက်တဲ့ ညွန်ပြလိုက်တဲ့နိဗ္ဗာန်ကိုကလေးအသက်9နှစ်အရွယ်ကလေးမလေးတွေတောင်မှပဲသိရှိသွားကြတယ်ဆရာဆရာကြီးတွေမသိမတွေ့တဲ့နိဗ္ဗာန်ကိုကလေးမလေးတွေတောင်တွေ့သွားကြတယ်ရသော်ဘုရားရဲ့သာသနာကိုအမိပြုပြီးတော့တွေ့ကြတာဗုဒ္ဓသာသနာပါဠိတရှန္ဒနာကိုရသော်ဘုရားရဲ့ဆုံးမတရားတော်တွေကိုထိမ့်သိမ်းဆောင်ရှောက်ဖို့ရတဲ့ နတံအနန္တာပစ္စည်းမံသတ္တနံတဝအခုကနောက်ဆုံးတွေ့ရခြင်းမှာပဲတထခိစ္ဆမဟာပုဒ္ဒကတောယထနာဒိတ်တေဘယ်တော့မှပြန်မဆုံးတဲ့နိဗ္ဗာန်ကိုသွားတော့မယ်ဘယ်တော့မှပြန်ဆုံးကြမှာမဟုတ်တော့လို့ဆိုလို့တန်တရားရဲဆိုတာတကွိမဟုတ်တဲ့နေ့ဆုံတွေ့ကြအောင်ပါပဲ တန်တရားတကွေးမှာဆုံတွေ့ကြမမှတ်မိလို့သာနေမကြမကြတွေ့တတ်တွေ့ကြမယ်နော်အဲ့တော့နိဗ္ဗာန်သွားပြီဆိုရင်တော့ဘယ်တော့မှတွေ့မှာမဟုတ်တော့ဘူးလို့ဆိုလိုတယ်တထခေဆာမဟာဗုဒ္ဓဘယ်တော့မှမတွေ့တဲ့နေရာကိုသူသွားတော့မယ်တဲ့ပြောတာအဲ့ဒါနဲ့ပတ်သက်ပြီးတော့မိရတော်ဂေါရမီကြီးက သူ့ရဲ့အတွေ့အကြုံလေးတစ်ခုပြောတယ်ဒီထဲမှာဆက်ပြီးတော့ကရာစီဓမ္မန်ဒေသင်တော်ခိပိလောကကနာယကောတရဟံအာတိတဝါစာအဝေါစာအနုကံပိကာမဥမနာမတိဆိုတဲ့ဘဝဘယ်မှာမှမရှိဘူးအလုံးဟာဘဝမှာဆုံးသက်ကြမှာကြီးပဲအဲ့ဒါနဲ့ပတ်သက်ပြီးတော့ ကရစီတမန္တိတင်တော်တခါတော့ငါတဲ့မြတ်စွာဘုရားတရားဟောရင်ကနေပြီးတော့ခြီးတယ်ပိဋကထဲမှာနော်ခြီးဆက်တယ်တရားဟောရင်ကနေမြတ်စွာဘုရားခြီးလိုက်ရှင်းတော့ကအိန္ဒိယတချို့ပုဂ္ဂိုလ်တွေရဲ့ယုံကြည်ချက်ကလူတယောက်ဟာဟချိုးလို့ခြေလိုက်တာနဲ့သူက တုံ့ပြန်ပြောဆိုရတဲ့စကားတွေရှိတယ်။ဘာပြောရတော့ဆိုစီဝတုလို့ပြောရသက်ရှိပါစေသက်ရှိပါစေလို့အဲ့လိုပြောအောင်။ဟာချိုးလို့ကြားလိုက်ရင်သက်ရှိပါစေလို့ဩကြ။ဒါသူတို့ရဲ့ tradition နဲ့တူတယ်။တခါတော့မြတ်စွာဘုရားကတရားဟောနေရင်ကနေပြီးတော့ခြိလိုက်တယ်ဟာချိုး။အဲ့ဒီမှာ ရဟန္တာငါတွေတရားနာတဲ့ကိုရောတွေကသူတို့ရဲ့ထုံးစံထုံတန်းစင်လာရစီဝတုစီဝတိနဲ့ဆူသွားတယ်ပေါ့ဆူဆူညံ့ညံ့ရသော်ဘုရားကိုကိုစီကိုစီအာရပါယသက်ရှိပါစေသက်ရှိပါစေနဲ့ဝိုင်းអော်လိုက်ကြတာပေါ့နော်ဝိုင်းអော်လို့တော့အတန်နေထွက်ပြီးတော့နှောက်ရှက်ဖြစ်သွားတယ်အဲ့ဒီမှာမြတ်စွာဘုရားကဥပရိပညာလိုက်တယ် နေပါအောင်နဲ့အသက်ရှိပါသေးဆိုလို့ရောအသက်ရှိသလားတဲ့ရှိပါသေးလို့ပြောရုံနဲ့တော့ဘယ်ရှိမလဲဒါတော့သိကြပါဘူးရှိပါသေးလို့ပြောပြောနေမပြည့်မရှိနိုင်ပါဘူးတဲ့သက်ရှိတာတခြားအကြောင်းနဲ့ရှိတာပဲဝိုင်းပြီးအော်ဟစ်ဆူတောင်းရုံနဲ့သက်ရှိမှာမဟုတ်ဘူးအဲ့တော့ဒီနေ့ကစပြီးတော့ခြေတံကြလို့ရှင်ဇီဝတုလို့မဆိုကြနဲ့ တိတ်တိတ်နေဖို့ပြောတာစီဝတုလို့မဆိုကြနဲ့သို့တော့အထိပ္ပယ်ရှိတဲ့စကားနဲ့ပြောခြင်းစိရန်စီဝတုရှင်မြင်းစွာကြာမြင့်စွာအသက်ရှိပါစေအဲ့လိုတော့ပြောပြောလို့ရတယ်ဒါဖြင့်ဇီဝတုနဲ့စိရဇီဝတုဘာကွာလဲလို့ဆိုခြိလိုက်တာနဲ့အသက်ရှင်ပါစေလို့ပြောတာဟာအသက်ကရှင်နေတာပဲလေသက်ရှင်နေတာ ဆိုလိုတဲ့အိဗယ်ကခြိလိုက်တာသိတော့မဲ့အိဗယ်မျိုးပြောလိုက်တာအသက်ရှင်ပါစေအသက်ရှင်ပါစေအဲ့တော့အသက်ရှင်ပါစေပြောုံနဲ့အသက်ရှင်တာမဟုတ်ဘူးအဲ့တော့ဆုတောင်းခြင်းစိရန်ဇီဝတုလို့ပြောခြင်းတော့ပြောအဲ့ပါဝီနီးထဲမှာအဲ့ဒီမြတ်စွာဘုရားရဲ့ပြည့်ညတ်ချက်လေးပါတယ်စိရန်ဇီဝတုလို့တော့ပြောနိုင်တယ်ဇီဝတုလို့မပြောနဲ့လို့ဆိုဆိုလို့တယ်ပေါ့အတိပ္ပယ်မရှိဘူးပေါ့ အဲ့ဒီမှာအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီမြတ်စွာဘုရားခြိတဲ့ထဲမှာမိရွတော်ကြီးကလည်းပဲတရားနာတဲ့ထဲပါဝင်ရတယ်အဲ့ဒီမှာတရဟံအာတိတဝါစာဩစာအနုကပိကာမြတ်စွာဘုရားကိုသူပြောဆိုခဲ့တယ်တဲ့အဲ့ဒီမှာစိရံစီဝမဟာဝီရကပ္ပံဒိဋ္ဌမဟာမုနိ သဗ္ဗလောကတအထာယဘဝတုအစရမရောလောကသားတွေအတွက်လုံလကြီးကြီးတော်မူတဲ့သားတော်ဖရာရှိစွာအသက်ရှင်ပါစေပညာကြီးမားတဲ့မြတ်ဖရာကဘာကပ်ပလုံတီးပါစေသို့မဟုတ်အာယုကပ်ပလုံတီးပါစေဘဝတုအစရမရော မအိုးမသေးဖြစ်ပါစေသူပြောလိုက်တဲ့စကားကနော်သက်ရှင်ုံနဲ့မဟုတ်သူကရှိကြတော့သက်ရှိပါစေကဘာချင်းအောင်သက်ရှိပါစေ လောကသားတွေအတွက်မအိုးမသားနေပါမအိုးမအိုးမနာမအိုးမသေးသာဝရနေပါလို့ရသော်ပြချီတာကိုအကြောင်းပြုပြီးသူကအဲ့လိုဆုတောင်းစကားကိုဆိုလိုက်တယ် ဆိုလိုက်တော့မြတ်စွာဘုရားအချက်ချင်းတုံ့ပြန်ပြီးတော့မိတွေတော်ကြီးကိုပြောတယ်တန်တထာဝါဒိနေဗုဒ္ဓောမမှန်သောဧတတရားအဲ့ဒါလို့ပြောတဲ့အခါမှာငါကိုတဲ့ဘုရားမြတ်စွာကဒီစကားကိုမိတ်ကြတယ်တဲ့နာဟေဝံဝဏိယဗုဒ္ဓယထာဝန္တိဂေါရမီမိရတော်ဂေါရမီတဲ့ ဗုဒ္ဓတွေကိုဒီလိုရှင်မခိုးသင့်ဘူးဒီလိုမလျှောက်သင့်ဘူးပေါ့ဒီစကားနဲ့ရှင်မခိုးသင့်ဘူးပေါ့သူပြောလိုက်တာကဘဝတုအစရမရောမအိုးမသိထာဝရတည်ရှိပါစေဆိုစကားကြီးရတယ်ပါဒါမဖြစ်နိုင်တဲ့ဟာမဖြစ်နိုင်ကြာမြင့်စွာသက်ရှိပါစေအာယုကပလုံးကကဘာပလုံးတည်ရှိပါစေဒါလည်းမဖြစ်နိုင်တဲ့ မဖြစ်နိုင်တော့ဖះကိုဒီလို စကားမျိုးပြောပြီးတော့ရှင်မခိုးသင့်ဘူးတဲ့ရှင်မခိုးတိုက်ဘူးတဲ့အဲ့တော့မိရိတို့ရဲ့လျှောက်တယ်ကထံစရဟိသဗ္ဗညုဝန္တိတပတထာဂတာကထာအဝဏိယဗုဒ္ဓတံမေအခါဟိပုစိတောတပည့်တော်မှနားလည်အောင်တဲ့ဖះသဗ္ဗညုကိုဘယ်လိုရှ िख ိုးရမလဲ ဘယ်လိုရှင်းမခိုးသင့်တယ်လဲဆိုတာကို ရှင်းနေမိကြတော့မူပါရသော်ဘုရားရဲ့အလိုချရှ िख ိုးဖို့ရသော်ဘုရားရဲ့အလိုချရှ िख ိုးဖို့အသက်ရှိပါစေဆိုရင်နည်းနည်းတော်သေးတယ်သူကအစရမရောပဝတ္တုအစရမရောမောဥမတိအမြဲတည်ရှိပါစေဆိုတာမဖြစ်နိုင်တဲ့စကားနဲ့ရှ िख ိုးတာအဲ့ဒါကိုမြတ်စွာဘုရား ပြင်ပေးတယ်ဖះကဘလို့ရှေ့ခိုးရမလဲဆိုတာကိုအာရဒဝီရိယပိဟိတတေနေသံတန်လပရကမေသမဂိတာဝကိပတ္တအေတံဗုဒ္ဓနာဝန္ဒနာကျုပ်ပါအထုတ်တဲ့လုံလဝိရိယရှိတဲ့ပန်းနိုင်တစ်ခုရောက် စိတ်ကိုဥတီကျက်ထားတဲ့နိဗ္ဗာန်ကိုသာဥတီကျက်ထားတဲ့ကြိုးပမ်းအားထုတ်နေကြတဲ့အမြဲမပြတ်ခိုင်မာတဲ့လုံလဝိရိယရှိကြတဲ့ညီညွတ်တဲ့တပြည့်တန်ဃာတွေကို တွေ့ဆုံနိုင်ပါစေလို့အဲ့လိုပဲရှိခိုးခိုင်းတယ်အေတံဗုဒ္ဓနာဝန္ဒနာဒါဟာဖရာတွေကိုရှိခိုးတဲ့နဲ့ရှိခိုးနေပဲ သမဂ္ဂိတာဝကိပတ္တာညီညွတ်တဲ့တပည့်တွေနဲ့ဆုံစည်းပါစေလို့ဆိုလိုတာအဲ့တော့မြတ်စွာဘုရားရဲ့တပည့်တွေဟာကြိုးစားအထုတ်တဲ့ပုဂ္ဂိုလ်တွေမလွဲမသွေနိဗ္ဗာန်ကိုဥတည်ချက်ထားတဲ့ပုဂ္ဂိုလ်တွေအမြဲမပြတ်မဖို့နိဗ္ဗာန်ရဖို့အကျိုးမှန်တဲ့ကြိုးစားနေတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေဘုရားကကြိုးစားတာအမှန်တမ်းကြိုက်တယ် ဥတီကျက်ထားပြီးတော့ကြိုးစားအထုတ်တဲ့ပုဂ္ဂိုလ်တမိုးထားတယ်ဒါကြောင့်မို့အဲ့ဒီလိုတပည့်တွေနဲ့ဆုံတွေ့ပါစေအဲ့တော့ဒီစကားမြတ်စွာဘုရားမိန်တော့ပြင်းတဲ့ကိုယ်တော်တွေလည်းပါဝင်ရတယ်ချာမကြိုးစားတဲ့ကိုယ်တော်တွေလည်းရှိနေလို့နိဗ္ဗာန်ရဲ့ကြောင့်တရားအတွက်အလုံးမလုံးကြတာတွေရှိမှာပေါ့အဲဒါကြောင့်မို့ဘုရားနာဘုရားရဲ့တပည့်တော်ကဖြစ်လို့ရှင် ရှိရချက်ကြီးကြီးမားမားနဲ့နိဗ္ဗာန်ကိုဥတည်ကျထားပြီးတော့ကြိုးစားတဲ့ပုဂ္ဂိုလ်ပဲဖြစ်ရမယ်။သမဂိတာဝကေပတ္တအဲ့ဒါရင်းနဲ့ဆုံစည်းပါစေလို့ဒီလိုပဲရှိခိုးတဲ့နဲ့လို့မိရိတော်ကြီးကလို့မိတ်လိုက်တယ်။အဲ့ဒါလို့မြတ်စွာဘုရားမိတ်တဲ့စကားကိုသူမှတ်သားပြီးတော့တတောဥပတ္တယံခန္ဓဝါဧကိကဟဝိစေတ အဆောက်အဦတဲ့သူ ဝင်ရောက်သွားပြီးမိတော့မိသေးတော်ကြီးဟာတယောက်တည်းနေရင်ကနေပြီးတော့စဉ်းစားတယ်သမက်ကပရိသန္နာထောရောစေတိတိဖုံတဘောဘဝသုံးရအဆုံးသတ်တဲ့မြတ်စွာဘုရားဟာညီညွတ်တာကိုအမတန်မှနှစ်သက်တယ်ညီညွတ်တဲ့ပရိသတ် မြတ်စွာဘုရားကိုယ်တိုင်ကသမိုက်ကဏ္ဍတဘောသူခေါ်ဆိုတဲ့စကားလဲဟောတယ်နော်မြဲတဲ့ညီညွတ်ဖို့လဲဆုံးမဩဝါဒပေးတယ်ဘာလို့လို့ဆိုရင်မညီမညွတ်တရားတော်ဖြစ်နေပြီဆိုရင်ဒုက္ခရောက်တော့တာတရားလဲပဲအထုံးနိုင်မှာမဟုတ်ဘူးဒီသမိုက်ကဆိုတဲ့နေ့စဉ်တန်ခါတွေဆောင်ရွက်တဲ့ကိစ္စတွေလဲတညီတည်းပဲဆောင်ရွက်ခိုင်းတယ်ဝက်ခလို့ခေါ်တဲ့အုပ်စုကွဲတာမကြိုက်ဘူးဖေဟာ တော့အုပ်စုကွဲရင်နွားကွဲရင်ကြားကြိုက်ဆိုတာလိုပဲအုပ်စုကွဲတဲ့နိုင်ငံတစ်ခုဟာရှမ်းသူတို့ရဲ့အခွင့်အရေးနဲ့ဆင်းရဲဒုက္ခရောက်တာပဲဆင်းရဲဒုက္ခရောက်တယ်ဒါကြောင့်မို့သမက္ခပရိသန္နာထောလူတွေကညီညွတ်တာကိုကြိုက်တဲ့လူလူတိုင်းကညီညွတ်တာမကြိုက်ဘူးကွဲတာကြိုက်တယ် ဒါကြောင့်မို့တတ်ရှိုးကြချင်းထဲကြအမျိုးမျိုးလုံးကြလုံးလူအတိုင်းဝိုင်းကြီးဟာညင်ညွတ်တယ်လို့မရှိဘူးကွဲပြဲနေကြတာပဲเนาะအဲ့တော့မြတ်စွာဘုရားကလည်းဒါကြောင့်မို့လို့ညင်ညွတ်တဲ့ပိဿကိုနှစ်သက်တယ်ဘုရားနေဆိုရင်ညင်ညွတ်ဖို့အမြဲတမ်းဆုံးမဩဝါဒပေးတယ်တမေကောဟိတံကောတမောရမာနောညင်ညွတ်ပြီဆိုလို့ရှိရင်ပေါင်းစည်းမိတယ် ဧကုတ်တေသောတမောရမာနောအဝိဝရမာနောညီညွတ်ပြီဆိုလို့ရှိရင်အငင်းခုံတွေမရှိကြဧကုတ်တေသောတသန်နဲ့ထွက်တယ်ရှုဆိုတဲ့စီပင်စီကံတွေကလည်းပဲဟိုလူကစီကံတစ်မျိုး မပြောဘူးဒီလူကစီကံတစ်မျိုးမပြောဧကုတ်တေသောစီကံဥပဒေဟာတစ်ခုတည်းပဲရှိတယ်အဲဒီတစ်ခုတည်းသောအလုံးတူညီတဲ့စီကံဥပဒေ ဖာတုဝိဟရတိအဲ့ဒါမှဒီစိတ်ချမ်းသာကိုယ်ချမ်းသာရှိပြီးတော့ကိုယ့်ရဲ့တိုးတက်ရေးကိုလုပ်နိုင်မှာကွဲပြဲနေရင်အန္တရာယ်ကြရောက်ပြီးတော့ခြေပွားတိုးတက်မှုတွေမလုပ်နိုင်ကြဘူးကွဲပြဲခြင်းအပြစ်ကအမတမများပါတယ်တူနဲ့တူမတည့်လို့အချင်းများကြပြီဆိုရင် စိတ်ဆင်းရဲကြပြီစိတ်ဆင်းရဲတော့အောင်မြင်ကြည်ပွားမှုအတွက်မဖြစ်ဘဲနဲ့ဆွေရပြပြဖို့အတွက်ဖြစ်သွားတယ်အလုံးဟာအဖက်ဖက်ကဆွေရပြီးတော့သွားတယ်ဒါကြောင့်မို့မိတွေတော့ရစဉ်းစားတယ်မြတ်စွာဘုရားကတမက္ခပရိသန်နာထောရောစေတိတိဘုံကတော်ဘုရားကဒီညီညွတ်တဲ့ပုဂ္ဂိုလ်တွေတပြည့်တွေညီညွတ်တာကိုသိတဲ့ဘောကြတယ် ဟန္တာဟံပရိနိဗ္ဗေတံမာဝိပတိတပတ္ထတံအေးအခုလိုညီညွတ်နေတဲ့အချိန်ငါပြိဋိဘဆာမပဲပျက်စီးဆုံးရှုံးတာတွေငါမတွေ့ကြဘူးတဝါနဲ့တဝါမတဲကြလို့ကွဲကြပြဲကြတာတွေငါမကြုံညင်ဘူးပေါ့နော်မကြုံညင်ဘူးညီညွတ်နေတော့မဲငါပြိဋိဘဆာဧဝဟံစိန်တေတဝါနာဒိဋ္ဌဝါနာဣတိတတ္တမအဲ့ဒါလို့စိတ်ထဲမှာ တွေးပြီးတော့မြတ်စွာဘုရားကိုသွားရောက်တွေ့တယ်ခန္ဓာဆောင်းဦးရဲ့ထွက်ပြီးဘုရားနဲ့တွေ့ပြန်တယ်တွေ့ပြီးတော့ပြိနိဗ္ဗာန်စမေဆိုတာကိုဒီနေရာမှာထပ်ပြီးတော့ရှောက်တယ်ပြိနိဗ္ဗာန်ကာလမေအာရောစေတိဝိနယကံပြိနိဗ္ဗာန်စမေအကြောင်းကိုမြတ်စွာဘုရားဖွင့်ဟရှောက်ကြတယ်အဲ့ဒါလို့ဖွင့်ဟရှောက်ကြလိုက်တဲ့အခါ တတောသောသမဏုံညောတိကာလံသာနာဟိကောမိအဲ့ဒီချိန်မှာမြတ်စွာဘုရားခွင့်ပြုလိုက်တယ်အဲ့တော့ခွင့်ပြုတယ်ဆိုတဲ့နေရာမှာဘယ်လိုခွင့်ပြုတာလဲပြောရမယ်ဆိုလို့ရှိရင်သေမဲ့လူကိုကဲသေတော့လို့ခွင့်ပြုလိုက်တာလားဒီလိုမဟုတ်ဘူးเนาะဒီလိုမဟုတ်ဘူးဘယ်သူက သေသေတော့မယ်ပြိဋိဘာဆန်တော့မယ်ဆိုသေတော့မတာသေတာပဲလေပြိဋိဘာဆန်လဲဆိုတာလေသေတော့မယ်ဆိုတာကဲသေခြင်းသေတော့လို့ထူထူခွင့်ပြုတာမဟုတ်ဘူးအဲ့တော့သွားပြီးတော့လျှောက်ထားတဲ့အခါမှာလျှောက်တဲ့ပုဂ္ဂိုလ်ကလည်းပြိဋိဘာနာကာလောမယံပန္တိမရှံပန္တိရှင်ဗျာတပည့်တော်ပြိဋိဘာဆန်ရမယ်အချိန်ရောက်ပါပြီဆို အဲ့လိုလျှောက်တဲ့အခါကျတော့မြတ်စွာဘုရားကစံခြင်းစံတော့လို့မပြောဘူးဗာပြောလိုက်တော့ဆိုယတ္တရဏိကာလမင်းညတိအေကိုအချိန်နေကိုသိပါတယ်လေလို့ဒီလောက်ပဲပြောတာမြတ်စွာဘုရားဒီပါဠိစာပေမှာအဲ့ဒါတခုကရှင်ကျေးမှုတခုလို့ပြောရမှာထင်တယ်လူတယောက်ကလာပြီးတော့ဖွင့်ပတ်တယ်ဆိုပါစို့မြတ်စွာဘုရားနဲ့လာတွေ့တယ် လာတွေ့ပြီးတဲ့အခါဘဟုကိစ္စမရပန်းနေဘဟုကရဏီဟာရှင်ဘုရားတပည့်တော်တို့ကိစ္စဝိစ္စတွေများပါတယ်ဗျာပြန်မအောင်မယ်ကိစ္စတွေများပါတယ်ဆိုတော့အေးအေးပြန်တော့ပြန်တော့လို့ဘယ်တော့မှမပြောအေးလေးကိုကိုကိစ္စကိုအသိဆုံးပဲပေါ့ဒါလောက်ပဲပြောတာအဲ့ဒါရှတတဏိကာလမင်းညတိတယ်ဒါဣရိယံပဲအဲ့ဒီခေတ်ကပြောဆိုသုံးဆွဲတဲ့ 30ဟာအင်္ဂမမှတ်သားကြကောင်းတယ်ယတရဏိကာလမညတိဆိုတဲ့အဓိပ္ပာယ်ကအေးလိုရမယ့်အချိန်ကိုသိသားပဲမသိတဲ့အတိုင်းပါပဲလို့ဒါတော့ပဲပြောတယ်သွားတော့လို့တော့မပြောအခုလည်းသိတော့လို့ပြောတာမဟုတ်ဘူးအဲကိုအချိန်ကိုသိပါတယ်လေဒီလောက်ပဲပြောလိုက်တာကိုကိုဆုံးဖြတ်လို့ပြောတာပဲအဲ့ဒါလို့ပြောခြင်းအပြင် ရသော်ဘုရားရဲ့ခွင့်ပြုခြင်းနဲ့သွားတာမဟုတ်ဘူးသေတာလည်းဘုရားခွင့်ပြုခြင်းနဲ့သေတာမဟုတ်ဘူးကိုယ့်ရဲ့ဆုံးဖြတ်ချက်နဲ့ကိုယ်ဆိုရသော်ဘုရားမှာဘာမှ အပြစ်မရှိဘူးအဲဒါလည်းတတိထားကြကောင်းတယ်နော်အဲတခုခုကိုယ်လာရောက်ပြီးတော့ဘယ်နည်းပဲရဲ့ကို ရသော်ဘုရားကိုပြင်းတဲ့အခါမှာဘယ်နိဗ္ဗာန်ရဲ့ဘယ်ကိုကြွပေးပါအိမ်ကိုကြွပေးပါဆိုတဲ့အခါမှာရှေးခေတ်ကပြောလို့ရှိတယ်အေးအချိန်ခါကြည့်ပြီးတော့လာနိုင်ကောင်းပါရဲ့ပဲအဲ့လောက်ပဲပြောတာလာမယ်လို့ပြောအဲ့မှာလဲဘယ်တော့မှအတိအကျမပြောအချိန်ခါအားလျော်စွာ လာနိုင်ကောင်းပါရဲ့ဒီလောက်ပဲပြောတယ် အခြေအနေပေါ်မှာမူတည်တယ်လေအခြေအနေပေါ်မှာမူတည်တယ်လူကဘာမှဆုံးဖြတ်လို့မရဘူးဆုံးဖြတ်လိုက်ရင်လွဲမှားတဲ့အတိပဲဖြစ်တယ်ပေါ့ depending on conditions အခြေအနေပေါ်မှာမူတည်တယ်အဲအဲ့ဒီစကားမျိုးကိုမြတ်စွာဘုရားသုံးလို့ရှိတယ်ပါဠိတွေမှာအဲ့ဒါအတုခိုးစရာပေါ့နော်အခုကလည်းကာလံဇာနာဟိခောရမိတို့ ဒီမှာသုံးလိုက်တယ်ကဲကိုချိန်ကိုသိပါလိကိုချိန်သူသူချိန်သူကသူဆုံးဖြတ်တာလေရသော်ဗျာကိုချိန်ကိုသိပါလို့ဒီလောက်ပဲပြောလိုက်တယ်အဲ့ဒါဖះစီကနေပြီးတော့ပြိဋိဘံဆန္ဒမယ်လို့ခွင့်ပြုချက်တောင်းတာနော်အဲ့လိုခွင့်ပြုချက်တောင်းပြီးတဲ့အခါမှာ သူပြိနိဗ္ဗာန်စံမှုအတွက်အလုံးလှုပ်ဆောင်ပြီးတာတွေနဲ့ပတ်သက်ပြီးတော့မိတွေတော့ရလျှောက်တယ်မြတ်စွာဘုရားကိုအလုံးသူလှုပ်သိမ့်လှုပ်ထိုက်တာတွေအကုန်လုံးလှုပ်ပြီးပြီဆိုတဲ့နေရာမှာကိလေသာဇာပိတမရှံ တပည့်တော်မှာကိလေသာတွေအကုန်လုံးရှုမြိုက်ပြီးဖြည့်ဆည်းပြီးပါပြီသူတဏ္ဍမတ္တမှာကိလေသာဆိုတာမရှိဘူးဒါသူယန္တာဖြစ်ပြီဆိုတာဖွင့်ဟပြောလိုက်တယ်ဘဝတဗ္ဗေတမှုဟတခန္ဓာငါးပါးဖြစ်မှုဘဝတွေအလုံးကို သူပယ်ဖြတ်ပြီးပါပြီနောက်ထပ်ဘဝဆိုတာသူမရှိတော့ နာခီဝပန္နနံစစ်တဝါဝိဟရမအနာတဝါကျိုးဖြည်ပြီးတော့လွတ်လိုက်တဲ့ဆင်းလိုပဲသူဟာကိရိတာနှောင်ချိုးတွေတာယောစင်နှောင်ချိုးတွေကလုံးဝလွတ်သွားပါပြီသူပြောတာနော်ဝိရတ္တိအနာသဘောအာသဘောကင်းပြီးတော့သူက နေရပြီတောကတံဝတ္တ မေအာတိမမဗုဒ္ဓတတန္တိကေသူဖျားထံလာရောက်တာဟာ ကောင်းသောလာရောက်ခြင်းဖြစ်ပါတယ်ဒါလဲသိရေးကြည့်တာပဲသွားကတံဆိုတဲ့စကားလုံးကဝရကံနဲ့တူတယ်အကျိုးရှိတဲ့လာရောက်ခြင်းပဲတော့တမအပြင်လူတွေဟာတယောက်စီသွားပြီးတော့ သွားလဲပတ်တဲ့အခါမှာအကျိုးရှိသောလာရောက်ခြင်းလည်းဖြစ်ချင်မှဖြစ်တာလေဒါကြတော့အတိုင်းမသိအကျိုးရှိတဲ့လာရောက်ခြင်းဖြစ်ပါတယ်သွားခဲ့တံသူ့အကောင်းသောလာရောက်ခြင်းဆိုတာအကျိုးရှိတဲ့လာရောက်ခြင်းဖြစ်ပါတယ်အကျိုးဆိုတာပြောပြလို့မရတော့အောင်ကြီးမားတဲ့အကျိုးပေါ့မြတ်စွာဘုရားတန်သူလာလိုက်တာဟာတကယ်ကိုအကျိုးရှိတဲ့လာရောက်ခြင်းဖြစ်ပါတယ် ဖះနဲ့တွေ့ရတာတကယ်ကိုကြိုးရှိပါတယ်ဆိုတဲ့အဓိပ္ပာယ်တိတ်သောဝိစာနုပ္ပတ္တာဘာတွေကြိုးရတော့ဆိုအတိတ်ဘဝကိုသိနိုင်တဲ့ပုဝေနိဗ္ဗာန်နုသတိဝိစာအတိတ်ဘဝတွေကိုအကုန်လုံးပြန်ပြီးတော့သိတဲ့ဉာဏ်လည်းရလိုက်တယ်ဝိစာဉာဏ်တစ်ခုကိုရတယ်အနိဝေအာယုန်တွေကိုကြည့်နိုင်စွမ်းရှိတဲ့ဒိဗ္ဗစကုဆိုတဲ့ဝိစာ ကိလေသာတွေကိုဖျက်ဆီးနိုင်တဲ့အာသဝခယဆိုတဲ့ဝိဇ္ဇာပုထိအာလို့ခေါ်တဲ့ဝိဇ္ဇာဉာဏ်သုံးပါးကိုသူရလိုက်ပါပြီဒါတည်တဲ့အကျိုးရှိတာတော့ပဲရှိမလဲနော် ကတံဗုဒ္ဓသာသာသနာမြတ်စွာဘုရားရဲ့အဆုံးအမတွေကိုသူလုံးဝလိုက်နာကျင့်သုံးပြီးဖြစ်ပါတယ်တဲ့ ပဋိသမိတာစတတ်သောဝိမောခေဟိစာအဋ္ဌိဝိမောခပိစာအဋ္ဌိမိသလဝိညာသစ္စိကတကတံဘုရတသာလေသူဟာယန္နာဖြစ်ရောက်တဲ့အခါမှာပဋိသမိတာညာ၄ပါးတဲ့ပဋိသမိတာညာ၄ပါးဆိုတာအကြောင်းကိုလည်းခွဲခြားစိတ်ပြသိတယ်အကျိုးမှန်သမျှကိုလည်းခွဲခြားစိတ်ပြသိတယ်သို့မဟုတ်စကလုံးကိုလည်းခွဲခြားစိတ်ပြသိတယ် အ내ဒိဗေကိုလည်းခွဲခြားစေပြသည်ဘာသာစကားတွေရဲ့ဝေါဟာရကိုလည်းကျွမ်းကျင်လိမ့်မှသွားတယ်ပါဠိစကားတွေရဲ့ဝေါဟာရတွေမှာကျွမ်းကျင်သွားတယ်ဉာဏ်နေနဲ့ပတ်သက်ပြီးတော့လည်းပဲခွဲခြားစေပြပြီးတော့သိသွားတယ်ဒါပဋိသင်္ပိဒဉာဏ်၄မျိုးကိုရတယ်အထပဋိသင်္ပိဒဓမ္မပဋိသင်္ပိဒအထပဋိသင်္ပိဒဆိုတာ အကြောင်းကိုခွဲခြားစိတ်ပြအကျိုးကိုခွဲခြားစိတ်ပြသိတာသို့မဟုတ်အ내တွေပဲကိုခွဲခြားစိတ်ပြသိတာဓမ္မပရိသမိတာဆိုတာအကြောင်းတရားကိုခွဲခြားစိတ်ပြသိတာသို့မဟုတ်စကလုံးကိုခွဲခြားစိတ်ပြသိတယ်ဒီလိုဒီပရိသမိတာလူတွေပြောတဲ့ဘာသာစကားအထူးအဖြင့်ပါဠိဘာသာစကားကိုခွဲခြားစိတ်ပြသိတယ်ပฏิဘာနာပฏิတမိတာအသိဉာဏ်လေးနဲ့ပတ်သက်ပြီးခွဲခြားစိတ်ပြသိတယ်လို့အဲ့ဒီပฏิတမိတာဉာဏ်လေးပါးကိုသူရလိုက်တယ် ဝိမောက္ခပိစ္ဆအဋ္ဌိမေလွတ်မြောက်မှုဆိုတဲ့ဝိမောက္ခဇံရှင်မျိုးလည်းရတယ်တဲ့ဆလပိညာသစ္စိကတာအဘိညာဉ်6ပါးကိုလည်းပဲမျက်မှောက်ပြုတယ်ပြုနိုင်တယ်ကတံဗုဒ္ဓတသာသနာရသော်ပြရဲ့အဆုံးအမတွေကိုပြည်ပြီးဝါသူလုပ်ပြီးပါပြီလို့ဝမ်ပန္တတာဒီအချိန်မှာနောက်ဆုံး အချိန်ဖြစ်သည့်အတွက်ကြောင့်မိရိတော်ကောတို့ရဲ့သူယဟနာဖြစ်တဲ့အကြောင်းယဟနာဖြစ်တဲ့ကမှာဂုံတုဝိသေသတွေပါရှိတဲ့အကြောင်းတော့မိရိတော်ရဲ့ဂုံတုဝိသေသတွေဟာပရိသဗေဒဉာဏ်၄ပါးတို့ဝိဇ္ဇာဉာဏ်တွေတို့ဂုံတုဝိသေသတဲ့ယဟနာဖြစ်တာရိုးယဟနာမဟုတ်ဘူးလို့ဆိုလိုတယ်နော်အဲ့ဒါတွေကိုရှောက်ထားလိုက်တယ် အဲ့လိုလျှောက်ထားတော့ပြိဋိဘံဆံတော့မယ်လို့ဆိုတော့မြတ်စွာဘုရားကကဲကိုယ့်အချိန်ကိုသိပါလေဆိုတော့သူ့ရင်ထဲမှာကိလေသာဆိုတာမရှိတော့ပါဘူးအလုံးဘဝဘဝတွေမှန်သမျှလည်းနောက်ထပ်မရှိတော့ပါဘူးဆိုတဲ့အကြောင်းဘုရားနဲ့တွေ့ရတာသူ့အကျိုးများစွာရှိတဲ့အကြောင်းပဏိသမိရဉာဏ်နေရတဲ့အကြောင်းဝိဇ္ဇာဉာဏ်နေရတဲ့အကြောင်းဘိညာဉ်6ပါးရတဲ့အကြောင်းအဲ့ဒါတွေကိုလျှောက်ထားလိုက်တဲ့အခါမှာ မြတ်စွာဘုရားကနောက်ဆုံးတောင်းဆိုချက်လေးတစ်ခုမိတ်တယ်မိရွေတော်ကြီးကိုတောင်းဆိုတယ်ထိနံဓမ္မာဘိသမေရေပါလာဝိမတိကတာတေတံဒိဋ္ဌိပါဏဋ္ဌံဣဋ္ဌိတသေးဟိခောရမိမြတ်စွာဘုရားအေးပြိဋိဘံမဆိုင်ခင်လေးတော့တကူပြသွားပါအောင် ပြိဋိဘံမဆိုင်ခင် အစွမ်းအစာတွေပြလိုက်ပါအောင်ဒါဖရာရဲ့တောင်းဆိုချက်ပဲ။ဘာကြောင့်လို့ဆိုရင်ထိနံဓမ္မဝိသမေရေပါလဝိပတိကတာအမျိုးသမီးတွေတရားဥတရားမြတ်သိတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘာလတချို့ကတန်တရားရှိကြတယ်။ဟာဟုတ်ပါမလား။ယန္နာဖြစ်တဲ့ဆိုဟုတ်ပါမလား။အိန္ဒိယနိုင်ငံမှာအမျိုးသမီးတွေကို အမြဲတမ်းနှိပ်ကွက်တယ်ထင်သေးတယ်အိန္ဒိယရဲ့လူအတိုင်းဝိုင်းပါလေအိန္ဒိယလူအတိုင်းဝိုင်းကလူတော်တော်များများ မြို့သမီးတွေကိုနေရာမပေးဘူးနေရာမပေးတော့ဒီလိုထူးခြားမြင့်မြတ်တဲ့တရားတွေမြို့သမီးတွေမသိနိုင်ဘူးလို့ထင်တယ်အဲ့တော့မြို့သမီးတွေကိုနှိမ်သလိုကိစ္စမျိုးတွေကလောကကြီးမှာရှိတယ်လေ နေရာတောင်မှအမျိုးသမီးသွားတဲ့နေရာရှိသေးတယ်လေမကြိုက်ထီးရုပ်ဖျားဆိုရင်တရားပေါ်အမျိုးသမီးမတည့်ရရှိသေးတာရွှေကုံဖျားပေါ်ကပထမပစ္စယဆိုလဲအမျိုးသမီးမတည့်ရလောက်ထားတာနော်တတိယပစ္စယလားတည့်ရဗန္ဒရိယမှာအမြတ်မှုနိဖျားကာဏဂုရိတိုက်တဲ့အမျိုးသမီးမဝင်ရဆိုကန့်တတ်တာ ဘုန်းကြီးတွေရဲ့တင်ကြောင်းထဲမှာအမျိုးသမီးမွေရဆိုတာလက်ရှိတယ်တချို့နေရတယ်အဲ့တော့အမျိုးသမီးတွေကကန့်သက်ခံနေရတာရှိတယ်ပေါ့ဒါတွေကဘသူကကန့်သက်ခဲ့တာတော့ဆိုသူတို့လူအတိုင်းဝိုင်းတဲ့လူတွေကကန့်သက်လာခဲ့တာမှန်တရားတော့မဟုတ်ဘူးကန့်သက်လာခဲ့တာအဲ့ဒီကန့်သက်လာခဲ့တာ tradition ဖြစ်ပြီးတော့လိုက်နာနေကြတယ်မြတ်ပါ ဘာအကြောင်းမှမရှိဘူးဘာအကြောင်းမှမရှိဘူးအဲကြောင့်နိုင်ငံခြားသားတွေကနိုင်ငံခြားလာတဲ့မြို့သမီးတွေစိတ်ဆိုးတယ်အဲ့စာရန်မြို့သမီးမွေရဆွဲစာရန်တွေ့ရင်ဒါစိတ်ဆိုးတယ်သူတို့ဘုရားဘာသာဒီလိုခွဲခြားဆက်ဆံသလားဆိုပြီးတော့ပြစ်ပြောတယ်သူတို့တကယ်တော့အဲ့ဒါမျိုး ခိုင်းလို့တဲ့လူတွေကဖြည့်ရှင်းတတ်ရမယ်အဲ့လိုစာရန်ရေးထားတာတွေ့လို့ရှိရင်ဒါ tradition မှာလို့ပြောလိုက်လို့ရှိရင်ခြေနှက်တယ် tradition ဆိုတာလူတိုင်ဝမ်ရဲ့သတ်မှတ်ချက်ပဲနော်လူတိုင်ဝမ်ရဲ့သတ်မှတ်ချက်ဆိုတာကြတော့ဘယ်နိုင်ငံမှဆိုရှိတယ်ဒါတွေကသူ့ရဲ့အတိုင်းဝိုင်းကသတ်မှတ်တဲ့ဟာဘာသာတရားနဲ့မဆိုင်ဘူးဆိုတော့တို့မှတ်ဖို့လိုတယ်ပေါ့နော် အဲ့တော့ဒါကြောင့်မို့လေမြတ်စွာဘုရားထိနံဓမ္မာပိတမေရေပါလာဝိမတိကတာမသိမလိမ္မာတဲ့ပုဂ္ဂိုလ်တွေကအမျိုးသမီးတွေဟာတရားဥရတယ်ယ ahanan ဖြစ်တယ်ဆိုဟုတ်ပါ့မလားမယုံဘူးမယုံဘူးမယုံလို့တန်တရားတွေဖြစ်နေတာရှိတယ်တဲ့တေတံဒိဋ္ဌိပဟာသူတို့ရဲ့မှားယွင်းနေတဲ့အမြင်အယူဆတွေကို ဖယ်ရှားဖို့အတွက်အိဋ္ဌိတသေဟိကောရမီကောရမီတကူပြလိုက်ပါတကူပြလိုက်တာ တွေ့တော့ဟာတကယ်ဟုတ်တာဟာမြို့သမီးတွေရဲ့စွမ်းရည်တတိကိုသိသွားမယ်အဲ့ဒါမြတ်စွာဘုရားတောင်းဆိုလိုက်တာအဲ့ဒီခါမှာမိရေတော်ကောရမီကတထာနိပစ္စတံဗုဒ္ဓံမြတ်စွာဘုရားသခင်ကိုရမြတ်ကိုအယုသေးပေးပြီးတော့ ဥပတိတဝနာအံပရံချက်ချင်းတကူလုံးကောင်းငင်ကိုမြောက်တက်သွားစပြီးတကူပြတာနော်မယုံကြည်လို့မရတော့ဘူးအဲ့ကြတော့မြတ်စွာဘုရားကိုကြော့ပြီးကောင်းငင်ကိုပြန်တက်လိုက်တယ်အာဟုတ်ပြီ အပေါ်ရောက်သွားကောင်းငင်ပဲကောင်းငင်ကိုပြန်တက်ပြလိုက်တယ်ဥပတိတဝနာအံပရံကောင်းငင်ရံပြန်တက်ပြီး အဲ့ဒီအနေကဓာတ်သေးသည်ဗုဒ္ဓနုံညာယဂေါရမီမိရေတော်ဂေါရမီဟာမြတ်စွာဘုရားရဲ့ခွင့်ပြုချက်နဲ့အစွမ်းတကူအမျိုးစုံပြတယ်အမျိုးစုံလှုပ်ပြတယ်လူတွေအံ့ဩလောက်အောင်မထင်မှတ်တဲ့အံ့ဩလောက်အောင်မျိုးစုံလှုပ်ပြတယ်တဲ့ပါရီလှုပ်ပြတော့ဆိုဧကိကဗဟုဒအာတိတယ်ကောင်းကင်ပြန်တဲ့လေတုန်းက မိတို့တော့ကြီးတူးတဲ့ပဲကောင်းကင်ရောက်တဲ့အခါကျတော့အတုကိုဘွားတွေကအများကြီးပဲကောင်းကင်ကြီးတစ်ခုလုံးပြည့်သွားတယ်နော်ကိုကိလို့ဆိုရင်တော့ဒါကင်မရာ train နဲ့လုပ်ရင်တော့ရမှာခုလူတွေတကယ်အစွမ်းကတော့တကယ်တော့မရှိဘူးကင်မရာ train နဲ့ပဲလုပ်လို့ရနော်ပုံနေပွားအောင်လုပ်ပလိုက်တယ် ဟောလို့လှုပ်တာကိုသိန်းကိုဆောင်ဖះဆိုတာမှန်နေဟိုဘက်ဒီဘက်လူကြည့်တဲ့မှန်နေဟိုဘက်ဒီဘက်ထားလိုက်လို့ရှင်ဖះလေးတဆူပဲမဲ့အဲ့ဒီမှန်နေကကြည့်ရင်ဖះလေးကိုပြားရွေးဆိုလိုတာမိတွေတော့ကောင်းပြီကောင်းရင်ပြန်တက်လိုက်တာတူးတယ်ပဲကောင်းကင်ယံလည်းရောက်လိုက်ရောနဲတာမဟုတ်ဘူးတကောင်းကင်ကြီးတစ်ခုလုံးပြည့်သွားတာသူ့ရဲ့ပုံတူတွေကောင်းကင်တစ်ခုလုံးပြည့်သွားတယ် ိုကလည်းမိတွေတော့ကော်မတီဒါလည်းမိတွေတော့ကော်မတီနဲ့ကောင်းရင်ကြီးတစ်ခုလုံးပြည့်သွားတယ်တဲ့ဘဟုကစေခိကကတ္တာအဲ့ဒီအများကြီးကိုဖြတ်ခနဲ့တူရဲပြန်ဖြစ်အောင်လုပ်တယ်နော်တူရဲကအများကြီးဖြစ်အောင်လုပ်ပြတယ်အများကြီးတွေကတူရဲကိုပြန်လုပ်ပြတယ်ဒါတကူပြတာနော်အဝိဘဝတိရောဝံရုပ်တည်းဘွားနဲ့ပေါ်လာတယ်ရုပ်တည်းဘွားနဲ့ပျောက်သွားတယ် ပေါ်လိုက်ပြောင်းလိုက်လည်းလုပ်ပြတယ်တိရောကုတ်တံတိရောနှက်ခံအေးနာယံတစ်ဖက်လည်းဖောက်ထွက်ပြီးတော့သွားလိုက်တယ်ဟိုဘက်ကိုဒါထူးထူးဆန်းဆန်းပေါ့နော်တခါတည်းပြရတယ်မို့လားဟိုမျက်လဲတွေပါပြရတယ်မို့လားတရုတ်ပြည်ကဂရိတ်ဝေါ်ကြီးကိုဖောက်ပြီးတော့ဟိုဘက်သွားတဲ့ပုံတွေတုတ်ပြတာတွေရှိတယ်လေဂရိတ်ဝေါ်နာယံကြီးဖောက်ပြီးဟိုဘက်ထွက်သွားတယ် အဲ့တော့မိရိတော်မောမိကလည်းဒီမှာတိရောကုတ်တံတိရောနကံတောင်ကြီးကိုဖောက်ပြီးဟိုဘက်ရောက်သွားတယ်နန်းကြီးကိုဖောက်ပြီးတော့ဟိုဘက်သွားတယ်နန်းရန်ကာထားပြီမဲ့သူ့အတွက်အကာမဖြစ်ဘူးသွားလို့ရအဲ့ဒါတွေလုတ်ပြတယ်တိရောကုတ်တံတိရောနကံအသစ္စာမာနအကမ္မာသူ့ဖို့အဆိုးအဆိုးပိတ်မရှိပဲနဲ့တကပောက်မရှိပဲနဲ့တောင်းဟိုဘက်ရောက်သွားတယ် တကပေါင်းမရှိပဲနဲ့လမ်းရန်ရဲ့ဟိုဘက်ထွက်သွားဘူမိယံပိနိမုတ်စထာမြေကြီးတဲ့ဆိုရေသာငုံးလို့ရမယ်မြေကြီးတဲ့ငုံးလို့မှမရတာအဲ့မြေကြီးပေါ့မြေကြီးကိုလည်းငုတ်ပြတယ်မြေကြီးတဲ့ငုတ်ပြတယ်နော်အဲ့တော့မြေကြီးတဲ့ငုတ်ပြတဲ့အခါကျဘယ်လိုငုတ်ရတာတော့လို့ဆိုတာမှတ်သားစရာလေးရှိတယ် तू က တဘာဝကိုဆန့်ကျင်ပြီးတော့လောက်ရတာမဟုတ်ဘူးတဘာဝအတိုင်းပဲလောက်ရတယ်တကူဆိုတာလည်းတဘာဝကိုမဆန့်ကျင်ဘူးအဲ့တော့လူသွားလို့ရတယ်ဆိုတာအာဂါသရှိမှသွားလို့ရတာလေဥပမာဟောလို့အပေါက်ရှိမှဝင်လို့ရတယ်အဲ့မြေကြီးတဲ့ငုံမယ်ဆိုလို့ရှိရင်မြေကြီးကိုအရင်တကူနဲ့ဖောက်ရတယ်သူ့အတွက်အပေါက်ဖြစ်သွားတယ်ကြံတဲ့လူတွေကတော့မြေကြီးပဲ မြေကြီးကိုလှိုင်ကြီးဖြစ်သွားအောင်ဖောက်လိုက်ပြီးအဲ့ဒါဆင်းသွားတာပဲမြေကြီးတန်းကုတ်သွားတယ်ဆိုအဲ့ဒါပြောတာသူ့အတွက်ကတော့အပေါက်ရှိတယ်ကြံတဲ့လူတွေအတွက်ကအပေါက်မမြင်ရဘူးမြေကြီးပဲဒါမျက်လက်ပြတဲ့ပုံစံမျိုးခတ်ဆင်စင်နေပေါ့နော်ဒါအစွမ်းတကူနဲ့လောက်ပြတာအတိအပိစ္ဆမန္တိဥရကေလူတွေကရေပေါ်လမ်းလျှောက်ပြလို့မှရမှာမရတာ ရေထဲဆင်းမြုပ်သွားမှာပဲလေအဲ့ဒါရေဝေါ်လဲလမ်းလျှောက်ပြတယ်ရေကြီးကမှန်သားပြင်လို့ဖြစ်ပြီးတော့မြုပ်သွားဘူးအဲ့ဒါလဲလှုပ်ပြတယ်အကင်းစီမဟိယယထာမြေကြီးပေါ်လမ်းလျှောက်သလိုရှေးပြင်ပေါ်မှာလဲလမ်းလျှောက်ပြတယ်အဲ့တော့တမန်အပြင်ဆိုလို့ရှိရင်တော့ဒါမျက်လက်ပြတဲ့ပုံစံမျိုးတွေနဲ့တူတယ်ဒါကြောင့်မို့မြတ်စွာဘုရားအဲ့ဒါဒီမပြရဘူးလို့ လူလောကမှာတချို့မျက်လက်အတတ်တွေကလည်းအဲ့ဒါမျိုးဖြစ်တတ်တယ်ပေါ့နော်ဒါကြောင့်မို့တကူပြတာကိုမြတ်စွာဘုရားတားမြစ်ထားတယ်မပြကြနဲ့ဒါနောက်ဆုံးချိန်မှုပြကွင်ပေးလိုက်တယ်စွမ်းတတ်တည်းရှိတယ်တို့ဆိုရင်တကူကြည့်တကူကြည့်ကျင်တာနဲ့ပတ်စံပေးပြီးတော့ပြခိုင်းနေကြမှာလူတွေကပြောလို့ရတာမဟုတ်ရှင်ပိန်တော်လာတော်ကောင်းကင်ပြန်ပြီးတပည့်ယူတော့နောက်ကလူတွေအုံဝိုင်းအုံပြီးလိုက်လာပြီးကြောင်းထီအောင်လိုက်လာကြတယ် ပြပါအောင်ပြပါအောင်ခုနလိုလုပ်ပြပါအောင်တဲ့ဆိုချိကျင်ရတဲ့လူတွေကအဲ့လိုလာတာဟုတ်အဲကြောင့်မြတ်စွာဘုရားဒီအဋ္ဌိပါတိဟာရိယဆိုတဲ့တကူမျိုးမျိုးဖန်ဆင်းပြတာမလုံးတော့ဘူးဆိုတာမြစ်ထားတာရှိတယ်နောက်တစ်ခါမိတွေတော့ရဆက်ပြတယ်တကုဏီဝတထကာတိပန္လင်ကေနကမိတတာငှက်တကောင်ဟာကောင်းကင်မှာ ပြန်သလိုပဲတဲ့ တင်မြင်ခွေရဲ့ကောင်းကင်ပေါ်မှာငှက်သွားသလိုသွားပြတယ်ဝတံဝတေတိကာယေနယာဝဗြဟ္မနိဝေဒနာဗြဟ္မပြည်ထီအောင်ဒီခန္ဓာကိုယ်ကြီးနဲ့ပြင်းနေရတဲ့ပုံနဲ့တက်သွားတယ်သွားပြတယ်နောက်ထူးထူးဆန်းဆန်းလုပ်ပြတာပါတော့သိနေရန်ဌာဏံကတ္တဝနာသတ္တံကတ္တဝမဟာမတေမဟာမဟေတမ္မူလပရိဝုဒိတဝဒါရယေစင်ကမိနေပါ မြမုတ်တောင်ကြီးကိုထီယိုးကဘာမြေကြီးကိုထီအလက်ထီအရွက်လုပ်ပြီးတော့အယောကနေကင်ပြီးတော့ဈဉ္ညာလျှောက်ပြတယ်အဲဒါပုံစံဖန်ဆင်းပြတာဖြစ်မယ်နော်အဲ့ဒါလိုလုပ်ပြတယ်သတ္တုရောရယကာလောလောကိသာကာတိထုမိကံကဘာပြက်တဲ့အခါမှာနေရတစင်းပြီးတစင်းဆက်ပြီးတော့ထွက်လာတတ်တယ် အဲ့ဒီထွက်တဲ့အခါမှာအခိုးငွေတွေတလောကလုံးဟာဟိုအခိုးငွေတွေမိခိုးလုံးတွေတက်လာသလိုပဲအဲ့ဒီပုံစံမျိုးလည်းလုပ်ပြတယ်တဲ့တလောကလုံးမိခိုးတွေဖုံးသွားအောင်လည်းလုပ်ပြလိုက်တယ်ရှုကန္တေဝိယလောကတံဇာလမာလာကုလကာကဘာပြက်တဲ့အခါမှာမိလျံနေရှုပ်ထွေးပြီးတော့မိခိုးတွေထွက်သလိုအဲ့ဒီလိုလဲဖန်ဆင်းပြတယ်တဲ့မုစလိနံမဟာသေးလံ ပေရုမူလနခနတန္တရေသာသဝရိဝတပ္ပဏိဧကေနဂတိမုဋ္ဌိနာဘုရားကြီးမားတဲ့မုစလိနာအိုင်တို့ကြောက်တောင်ကြီးတွေတို့မြေမုတ်တောင်ချေကတောင်ဆင်းတဲ့နေတို့အဲ့ဒါတွေကိုပေါင်းစုပြီးတော့လက်ထဲထည့်ပြတယ်ဆုပ်ပြတယ်တဲ့အင်ကုလက္ခေနာသာရေတိ ဘာကရံသနိဘာကရံအတနိတဘာကရံနိတကရံတော့အဗဓမ္မအယောင်တောက်လာတဲ့နေရီလာတွေကိုလက်ညှိုးပြလေးနဲ့ဖုံးပြတယ်အုပ်ပြတယ်လက်ညှိုးလေးနဲ့တင်တော့လက်ညှိုးကအကြီးကြီးဖြစ်သွားပြီးတော့အဲ့ဒါနဲ့အုပ်ပြတယ်သနတုရသဟတာနိအာဝေလမိဝါ လပေါင်းတစ်ထောင်နေပေါင်းတစ်ထောင်ဒါတွေကိုဒီအလှဆင်ပြီးတော့ပြတယ်တဲ့စတုသာကရတောယနိဒါရိဧကပါဏိနာပင်လေပြင်းကြီးလေးခုကိုလက်ဖွားပေါ်မှာတင်ပြီးတော့ပြတယ်ယုကန္တဇလပါကာရမဟာဝတ္တံပဝတ္တထာကဘာပြူမိုးကြီးရွာတယ်လို့ပဲလောကကြီးတစ်ခုလုံးမိုးတွေရွာချအောင်လဲလုပ်ပြတယ် စကဝဋ္ဌိန်သပ္ပရိတံမာပယိတာနဖတ်တလေ ကောင်းကင်မြေမှာစကြဝဠာမင်းတရံဖန်ဆင်းပြီးတော့ပရိသတ်တွေနဲ့သွားပြတယ်ခြံရံနေနဲ့စကြဝဠာမင်းပုံစံနဲ့ကောင်းကင်ကိုသွားပြတယ်ကရုလံထွေရတံတိဟံဝိနတံတံပဝတတိပဋ္ဌတတိကလုံကြီးအတွင်ဆင်ကြီးအတွင်ချင်းသေးကြီးအတွင် မြည်ဟိမ့်လေအဲ့ဒါကိုလည်းလုပ်ပြတယ်ဧကိကာအဘိနေမိနေတောအပမေယံဘိက္ခုနိကနာပုဏ္ဏအန္တရတပိတောဧကိကာမုနိမပြဝီအဲ့တော့မိရိတော်ဂေါရမိယကောင်းကင်မှာအစွမ်းတကူတွေပြတဲ့အနေနဲ့အမျိုးစုံလုတ်ပြပြီးမရေမတွက်နိုင်တဲ့ဘိက္ခုနီအဖွဲ့အစည်းတွေဖန်ဆင်းပြီးတခါရုပ်တရက်ပျောက်ွယ်ပြီး သူတူးတဲ့ပဲဖြစ်ပြီးရသော်ဗျာကိုရှောက်ပြန်နေတဲ့မာတုဆာတေမဟာဝီရတဝသာသနာကာရိကအနုပတ္တသကံအထပါရိဝဏမိစက္ခုမာတကူပြပြီးတဲ့အခါမြတ်စွာဘုရားကိုရှ िख ိုးတာချီးမွမ်းသောလုံလရှိတော်မူတဲ့သားတော်ဖရာအရှင်ဖရာရဲ့ မိတွေးတော်ကရှင်ဘုရားရဲ့အဆုံးအမကိုလိုက်နာကျင့်သုံးတဲ့ရှင်ဘုရားရဲ့မိတွေးတော်ကြီးဟာတဲ့အစွမ်းတကူမြင်မလာတဲ့အစွမ်းတကူတွေအရတဖို့လို့ဆိုတဲ့ကိုကျိုးတွေအဲ့ဒါတွေကို အမှန်တကယ်ရရှိခဲ့ပါပြီတဲ့ပါရိဝန္တာမိစက္ခုမှာမျက်စိ၅ပါးနဲ့ပြည့်စုံသောရှင်ဘုရားရဲ့ခြေတော်ဆုံးကြပြုံးကိုရှိခိုးပါတယ်လို့ နှုတ်ကထွက်ပြီးတော့အဲ့လိုရှ िख ိုးတယ်အဲ့ဒီမှာဓာတိတဝါဝိဝိတာ80ဝိဝိတေ80အော်ရောဟိတဝါနပတ်တလားကောင်းရန်နေပြီးတော့ရှ िख ိုးတကူမျိုးမျိုးပြပြီးတဲ့အခါမှာတဲ့မြတ်စွာဘုရားကိုဒီရှ िख ိုးတယ်ဝဏိတဝါလောကပိစောတံဧကမတ္တတိသီရိတာမြတ်စွာဘုရားကိုရှ िख ိုးဝှချပြီးတော့တင့်လျော်တဲ့နေရာမှာ ထိုင်ပြီးတော့နေနေပြီးတော့ဘုရားကိုလျှောက်တယ်သာဝိသဝတ္တတတိကမိရိတော်ရဲ့အသက်ကိုဒီနေရာကျဖော်ပြထားတယ်ဝိသဝတ္တတတိကတဲ့အသက်120ရှိတဲ့ဇာတိယမွေးဖွားတဲ့နှစ်အားဖြင့်ဝိသတတဝတိကအသက်120နှစ်ရှိတဲ့အဟံတပိတော်မှာဟောအလမေတ္တဝတ္တဝိရဒိဗ္ဗယိတ္တမိတယက အခုတပီတော့ပြလိုက်တဲ့အရာအလုံးကလုံလောက်သွားပါပြီတော်လောက်ပါပြီပေါ့နော်သူပြတဲ့စွမ်းတကူတွေဟာလုံလောက်သွားပါပြီဒါကြောင့်မို့သူဟာပြိဋိဘံဆံမာတော့မယ်သူပြောတာနော်ပြိဋိဘံဆံမာတော့မယ်ဒါလောက်ဆိုလို့ရှိရင်မြတ်စွာဘုရားပြခိုင်းလို့သူကပြတာဟုတ်အဲ့တော့ဒါလောက်ဆိုရင်တော်လောက်ပါပြီဆိုပြီးတော့မြတ်စွာဘုရားကို ကရောဝချပြီးတော့ပြိဋိဘံသမရောမေဆိုတဲ့အနေထားမျိုးရှောက်ကြတယ်အဲ့တော့ဒီကနေ့96ကထာထည့်အောင်ပြီးသွားပြီနောက်ရက်မှာဆက်ပြီးတော့ပြီးတော့အကြောင်းဆက်ပြီးတော့ဟောတရားချက်ခင်သူတော်စင်ပြိဿပေါင်းတို့ပြီးတော့ကြီး နောက်ဆုံးနေ့ရက်များအကြောင်းနောက်ပိုင်းမှာပါရမီဘဝအကြောင်းတွေကနောက်ပိုင်းမှာဆက်ပြီးတော့လာမှာဖြစ်တယ်။မိရတော့ခောရမီဤပါရမီဘဝနဲ့နောက်ဆုံးနေ့ရက်များအကြောင်းကိုနာယူမှတ်သားကြရပြီးဓမ္မအတိရရှိက ကိုစီကိုစီယဘုရအဆုံးမတိုင်းလိုက်နာကျင့်သုံးနိုင်ကြပါစေကုန်သတည်း။အာ Shri Chaya. Shimpeya. Shimpeya. Pyarvi Dorodi. Pyarvi Dorodi. ဓမ္မအတိညာဓမ္မအတိညာရရှိမသာလင်ရရှိမသာလင်နိဗ္ဗာန်ချမ်းသာကိုနိဗ္ဗာန်ချမ်းသာကိုမြတ်မောပြုနိုင်ပါသောကြောင့်မြတ်မောပြုနိုင်ပါသောကြောင့်ဓမ္မအတိညာဓမ္မအတိညာရရှိစေရန်ရရှိစေရန်ရှိတန်ကြလျက်ရှိတန်ကြလျက်ဓမ္မသဘင်ဓမ္မသဘင် ဆင်းရဲခြင်းပါပြုလုပ်ကြ၍အမတဒါနာဓမ္မဒါနာတရားအလူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုကျွသေးလေးမြတ်စွာမမတ်သာသာအာယုထားလျက် နာကြားကြပါကုန်၏တရားတော်မြတ်ကိုတတဝဝတ္ထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုပြုလုပ်ကြရသောဤကောင်းမှုဤကုသိုလ်အစုစုသည် နိဗ္ဗာန်ချမ်းသာ၏နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံအကြောင်းထောက်ပံဖြစ်ပါစေတည်းဖြစ်ပါစေတည်းဤကောင်းမှု၏ဤကောင်းမှု၏ဖို့ပါကကိုဖို့ပါက အမိအဖအမိအဖအဖို့အဖွာအဖို့အဖွာဆရာသမားမဆာ၍ဆရာသမားမဆာ၍ကဝါလူကဝါသာကဝါလူကဝါသာသူနတ်မြမသူနတ်မြမတတဝအများတို့အားတတဝအများတို့အားအမြအမြအမြအမြဝေငှပါကုန်၏ဝေငှပါကုန်၏ကုသိုလ်အမြကုသိုလ်အမြကိုစီရကြကုန်သည်ဖြစ်၍ကိုစီရကြကုန်သည်ဖြစ်၍ ကိုစိတ်နှဖျားကိုစိတ်နှဖျားချမ်းသာကြသည်ချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေကုန်သတည်းအာလုံးကြာကြသမျှအမြအမြအမြဒီလိုမြတ်ပါကုန်တော်သာ